ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌၄ရက်၄လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ပိဋ္ဌိနာခန္တောပိဋ္ဌိနာအခုအပေါ်မူသောအနေသဘောကြောင့်ခန္ဓာခန္ဓာလို့ခေါ်တယ်ဟင်အစုဘုံဘယ်လိုစုဘုံနော် ဟိုအတိတ်ဤသို့ပါအနာကထောက်ပြနေတဲ့ယုတ်ကလည်းတစားသေးတယ်တပြင်သေးတယ်တဲ့ဟုတ်ကလားဒါတော့အဲ့ဒီထောက်ပြနေတဲ့ခိဆိုတဲ့အပေါ်မှာသိနေတဲ့အတိကလည်းတစားတဲ့တပြင်လေးပဲနေမှာပဲလေသူကကြီးတော့ထားပြရတာဟုတ်ကဲ့အဲ့ဒီတရားမှကိုခံစားသိမာတာတိကြောင့်ညာဆိုင်တိထုံချတိဆိုပြီးတော့အပီလေးမျိုးခွဲထားတာပါဟုတ်ကလားလားအဲ့ဒါယုတ်ကလည်း ဟိုသူ့သူ့နဲ့သူဆိုတော့သူအဖောက်ပြန်တဲ့အုပ်စုပဲလေသူအဖောက်ပြန်တယ်မယ်ဟင်သူကခံစားဖို့လည်းသူမလို့မှန်တာဖို့လည်းမသူမလို့ကြောင်းကြဆိုင်ကူလည်းမလို့သူကတော့လာကျင်လာလာခဲ့သူ့လာပြီးထိလို့ကတော့ဖောက်ပြန်ကြလိုက်မှာဗျာဟုတ်ကလားအခင်းကပဲဖြစ်ဖြစ်အတန်ကပဲဖြစ်ဖြစ်ပေါ့လေဟင်လာကျင်လာလာခဲ့သူကတော့ဖောက်ပြန်ရုံတက်တက်တယ်လေသူ့တောင်ကဖောက်ပြန်တဲ့သဘောကိုဗျာဟင်သူကလည်းဘယ်ဟန်မှရောဘူးထင်တယ်ရောပါဘူး သူကလည်းဖောက်ပြန်တာဖောက်ပြန်တာပဲဒီလိုပဲပြီးတာထဲမှာရှင်နေခံစားပြီးတာလေသူကခံစားကြုံနေပဲဟုတ်ကလားဝင်ပြီးဟိုဖောက်ပြန်တာနဲရခေါင်းလားရလို့သူဝင်ပြီးဖောက်ပြန်လို့မထင်နဲ့ညာတကောရလို့လည်းသူနှုတ်ပေးလို့မထင်နဲ့သူကလည်းခံစားရင်တက်တက်ရသူတောင်းမှခံစားဖို့တောင်းလို့ရသူ့အစုကဒီဥစုဒါပဲတတ်နိုင်တယ်ဒီလိုပဲပညာမှတ်သားတာလည်းဒီတိုင်းတင်နေဟဲ့သင်္ခါရဆိုတဲ့ကြောင်းညဆိုင်တာဟော ဝิญဉ်ဆိုတဲ့သိတာတရားဟောအဲသူ့အုပ်စုနဲ့သူလို့ဆိုလို့တဲ့ဟင်ဘသူအုပ်စုမှဘသူမရောဘူးလို့ဆိုလို့တဲ့အဲ့ဒါခန္ဓာပဲလေဟုတ်ကလားဒါတို့ဟိုရှုွက်ထဲရှိတဲ့ထိသိဒါလေးနှစ်ခုအကြောင်းပြောတာပါအဲတော့တို့ဟိုဒီဟာဟောတာကယောဂီတို့ကျင့်လို့မဟုတ်ဘူးသိဖို့ဟောအဲတော့ကျင့်ဖို့ဟောတဲ့အပိုင်းနဲ့သိဖို့ဟောတဲ့အပိုင်းနှစ်ပိုင်းခွဲနေတယ်လေအဲတော့ပြီးတဲ့ခုပဲပိုင်းတွေကဘူးတင်ပြအောင်ဟာ အဲ့ဒါဓာတုကျင့်မှုထင်တယ်အခုဒီဘက်ကသဘောတရားရေးရပိုင်းလေအဲ့ဒါမနကတုသာသီယဝိဇာကြီးရလာရှောက်ဟုတ်ဗျာအေးဟိုကိုရောကြီးဟောတာကခန္ဓာ၅ပါးတဲ့သူရှုတာကဝင်လေထွက်လေဆိုတော့ခန္ဓာ၅ပါးနဲ့ဝင်လေထွက်လေခွဲတန်းချလို့မရဘူးလေအဲ့ဒါဘယ်လိုလုပ်ရမလို့လဲဟင်အဲမနကတုသာသီယဝိဇာကြီးရလာရှောက်ဗျာတို့တမနေ့အသေးချပြောခဲ့တာဒါကဟိုသူ့ဘုရားရှင်ရဲ့ညာတော်ကြီးမှုခန္ဓာ၅ပါးပြောတာတယ်ဟဲ့ သိဆိုရင်တော့ထိသိပြီးပြီဒါပဲဆိုဟုတ်ကလားသိဆိုတာဒီတရားမှာခန္ဓာကဟိုနာခန္ဓာလေးပါဒါထပ်ဖွဲ့ထားတာပဲဟုတ်ကလားအဲ့တော့တို့ဒီနေရာမှာထိတဲ့ယုတ်ကထိယုံမဲထင်တယ်သူဝင်ပြီးလို့မှမရဘူးနဲ့ဟုတ်ကလားအဲပြီးတဲ့ပြီးတာတော့ပြီးယုံမဲမသူဝင်ချွလို့မှရဘူးဟုတ်ကလားဒါသိပြီရှင်လားဟုတ်ကလားသဘောတရားကြီးရပိုင်တာပြောတာရှင်ဟဲ့ဟုတ်ကလား အဲ့တော့တို့တို့ထိပြီဒါလေးတစ်ခုတင်လေဟိချုပ်ွက်တဲ့ဒါပဲရှိတာပါဒီထဲမှာတခါဟိုရုပ်ပဏလက္ခဏာရူပံတင်လေဟိဟင်ဖောက်ပြန်တဲ့လက္ခဏာဟာရုပ်ပါပဲတဲ့ဒီလိုပြောတာတယ်အဲ့တော့ဖောက်ပြန်တဲ့လက္ခဏာကဘယ်လိုတော့ဒီဒီနာပိရုပ်ပတိဩနိနာပိရုပ်ပတိတဲ့အေးလည်းသူဖောက်ပြန်ပါတဲ့ပူလည်းဖောက်ပြန်ပါပဲတဲ့ဟုတ်ကလားအဲ့တော့ဝင်လေထွက်လေခင်ဗျားတို့ဒါတော့သူတို့ပြောစရာလို့တော့ ဟင်ဟင်ဟောဝင်အေးတော့ဟောသူကငြိမ့်နေသလားဟောက်ပြမှာပဲဟောအထွက်ငွေးတော့ဟောသူငြိမ့်နေသလားဟောက်ပြမှာပဲဟုတ်ကလားအဲဟိုတို့ဟိုຫນွေမှုနေသလားတို့ယုတ်ကြည်อ่ะနော်ဆောင်းလို့မောဟောဆောင်းမှုသူမဖောက်ပြန်မှုတော့ရှိဘူးဆောင်းတော့ဆောင်းဖောက်ပြန်မယ်ຫນွေတော့ຫນွေဖောက်ပြန်မယ်ဟုတ်ကလားဖောက်ပြန်တာပဲရှိတာရှိတော့လည်းပဲຫນွေဖောက်ပြန်နဲ့ဆောင်းဖောက်ပြန်တူလေ ဒီလိုဆိုဝင်ဖောက်ပြန်နဲ့ထွက်ဖောက်ပြန်ကောမတူနိုင်ဘူးလေဒါကမြင်အောင်ကြည့်ရမှာလေဟုတ်ကလားရဲ့အဲ့တော့ရုပ်ပြီးဖောက်ပြန်တော့သဘောနာမ်နာမ်ပြီးတာတော့သဘောကလည်းနမနလက္ခဏာနာမံကိုသူကအာယုံညွတ်တာကိုင်းတဲ့သဘောရှိတယ်လေဟုတ်ကလားဟင်ဟိုတို့အသင်းအာယုံရှိနေရင်အသင်းအာယုံကိုဟိုမျက်စိကြည့်ပြအောင်စိတ်ကညှုပ်ပြရဟုတ်ကလားမျက်စိကဘယ်နှအသင်းရှိမှမှမသိပဲနဲ့ ဟင်းအတန်ကလာလို့ရှိရင်အတန်အာယုံကိုဟိုဟိုနားကဖွင့်ပြအောင်နားကိုသွားနှုံတော်ပြီးစိတ်ကလေးကဟင်ညွတ်ပြရတာတယ်မဟိအဲလိုသူ့ဆံရဆံရအာယုံကိုသွားသွားပြီးတိုက်ခိုက်ဖြစ်အောင်ဖောက်ပြန်ဖြစ်အောင်စိတ်ကလေးကညွတ်ညွတ်ပေးတာကိုဒါဝနာလို့ပြောတာလေပြီးသွားလဲအသာတယ်မယ်ဒါလဲယောဂီတို့ဟိုအသိခံတာတဲ့တချို့ပါကုန်ညပါပြီဟုတ်ကလားမရှူခင်ကရှူလို့ပဲစိတ်ဦးလေးရရှိပြေးချလာတယ် ဒါပြီးမှရှိပါလေဟုတ်ခလားဟိုစိုက်မထုတ်ခင်ကစိုက်ထုတ်လို့တဲ့စိတ်ကလေးကအရင်ကြည်ဦးကြီးလားဒါပြီးမှအလုပ်တာတင်တယ်ဟဲ့အင်းပြီးတော့တို့အမြဲတမ်းကိုအရင်ကအစကတည်းကပြောနေကြတယ်ဟဲ့ဟိုကိုလှုပ်ထားပြီးမှန်သမျှသိဥဆောင်တယ်ကျုံနောက်လိုက်တယ်ဟဲ့ဟုတ်ကလားအပြင်အာယုံလာတိုက်တာကြတော့ငင်ပြီးမှသိရတယ်ဟောရုပ်ဥဆောင်နေတယ်ဟဲ့သိနောက်လိုက်ဒါလေးသိသိချင်တာလေဟုတ်ကလား အဲတော့ဒီဒီတို့ပြီဆိုတာလေးကသူကတို့လောက်တာတွေမှမများသူကဥဆောင်ပြီးသူကညစ်ပေနေတယ်ဟုတ်ကလားဟိတော့အဖင်ဖြစ်ရင်မျက်စိနဲ့တိုက်ခိုက်ဖြစ်ဖို့ထင်တယ်အတန်းဖြစ်ရင်နားနဲ့တိုက်ခိုက်ဖြစ်ဖို့ဟုတ်ကလားအနံဖြစ်ရင်နှာခေါင်းနဲ့တိုက်ခိုက်ဖြစ်ဖို့ဟုတ်ကလားသူဒီအများအားညှို့ပေးနေတယ်ဟုတ်ကလားဟိတို့မဟုတ်သူဒီဟိုဟိုတိုက်ကြက်ပိုင်ရှင်ထင်တယ်ဟိဟုတ်ကလား အတိဒီတိုက်တိုက်ကြပန်ရှင်တယ်ဟိအင်းတို့တွေးတဲ့တိုက်နဲ့ဟိုတွေးတဲ့ကြက်နဲ့သူတိုက်မှာပဲလေအာယုံညွတ်တယ်ဆိုတာဒါပြောတာတယ်ဟိအဲ့ဒါပြောတာအဲ့တော့တို့ဒီအဖြီလေးနဲ့အတိလေးဒါလေးနှစ်ခုတည်းမှာဩထိတာလေးကဟင်ဖောက်ပြန်ကြရုံပဲသူတောင်းတာရမတူဘူးဟုတ်ခလားတိတာလေးကတော့အာယုံကိုညွတ်ပြီးနဲ့တိယုံပဲဒါလည်းမဟုတ်ဘူးဟုတ်ခလား အဲ့ဒါကိုပဲခန္ဓာ၅ပါးလို့ဒီသူ့အုပ်စုနဲ့သူဟုတ်လားတစ်ခုနဲ့တစ်ခုမရောမကျက်တက်တက်အလုံးလုံးနေတော့ကြောင့်ခန္ဓာ၅ပါးလို့တုံးတာခန္ဓာခန္ဓာဟုတ်ကလားဟဲ့အဲ့ဒီထဲမှာရုပ်ကြတော့ဖေနာပိန်ဒီပမာရူပံဟုတ်ကလားရူပံရုပ်ရုပ်လို့ခေါ်တဲ့ဖောက်ပြနေတဲ့သဘာဝဖေနာပိန်ဒီပမာရေမြုပ်ကြီးနဲ့တူတယ်ဗျဟုတ်ကလားဟင် ရေမြုပ်ခြင်းနဲ့တူတယ်တဲ့ဟုတ်ခလားတက္ကဝေဒနာပုတ်ဘူးလူပမာတဲ့ဝေဒနာခံစားနေတဲ့သဘောဟာပုတ်ဘူးလူပမာဒသမိတ်ကကြတယ်ရေစကလေးလက်ခံတူတယ်ဟုတ်ကလားတက္ကမရီစီကုပမာတင်ညာတဲ့ကွယ်တင်ညာမှတ်သားနေတဲ့တင်ညာလေးဟာမရီစီကုပမာတန်လျရဆိုတဲ့အခိုးငွေလေးကိုမှတ်နေတာနဲ့တူတယ်ဟုတ်ကလားဟိသူခန္ဓာ၅ပါးမှာလေဟင် ပြီးတော့သင်္ခါရဂရလူပမာတဲ့သင်္ခါရเจ้าညစိုက်ပေးနေတဲ့သင်္ခါရဟာဂရလူပမာငပြောဒုံကြီးကိုဟင်ခွာကြည့်နေတာနဲ့သူသည်ဟုတ်ကလားဟင်ဝိညာဏံတိတိဆိုတဲ့ဝိညာဉ်လေးဟာမာယူပမာဏမျက်လက်သမားနဲ့အလွန်တူတယ်ဟုတ်ကလားဟင်ခန္ဓာ၅ပါးကိုအဲ့လိုသူ့ဟာလေးနဲ့သူဥပမာပေးတာဗျာရောဗျာ ဟုတ်ကလားအဲ့တော့ရေမြုပ်ဆိုတာတော့ဟိုယောဂီတို့မဟုတ်ကြသူမှာပါဗျာတို့ပါပါတော့တောင်းအောင်နေတဲ့ပုဂ္ဂိုလ်တွေတာ၍တိတတ်ပါဟင်တောင်းအောင်မှာဟိုတောင်းပေါ်ကြီးဆင်းဖို့ရဟင်ဟိုမြောင်းလည်းရှိတယ်ချောင်းလည်းရှိတယ်ထင်တယ်ဟုတ်ကလားမြောင်းလည်းရှိတယ်ချောင်းလည်းရှိဟုတ်ကလားဟင်ဟိုရေသားနေညောင်းတယ် ဟင်ဒီသားများရင်ချောင်းမယ်ဟုတ်ကလားဟင်အဲမြောင်းလိုက်ကြည့်တယ်ချောင်းနေရှိအဲတော့တို့တနွေလုံးလူတွေသွားထားကြနွားတွေသွားထားကားတွေသွားထားတော့ညီပြီးဟိုအစိုးဓာတ်နဲ့ဝေးလေလေမှုမှုညံ့ညံ့ကြီးလေပဲဟုတ်ကလားသူကရေမီရတာဟုတ်ကဲ့တော့ရေနဲ့စီးလုံးထားတော့ပါဟုတ်အဲ့တော့ဒီမှာဟိုဟိုရေရဲ့တတ္တိနဲတော့သူဒီမှုမှုညံ့ညံ့ကြီးနေတယ်ဒါကို တို့လေမုန်တိုင်းတို့လေပွေတို့ဒါရီယာတိုက်ခိုက်တဲ့အတွက်တောင်ထိပ်ဒီမှာသွားပြီးဒီမျိုးမုန်တွေသူ့နေတယ်ဟုတ်ကလားဗျာသူ့နေတယ်အဲတချို့တောင်ထိပ်ပေါ်မှာရှိတဲ့သစ်ပင်တွေပေါ်မှာလည်းအဲဒီမျိုးမုန်တွေသူ့နေတယ်ဟုတ်ကလားဗျာအဲ့တော့တို့ဟိုကမိုးကြလာပြီတဲ့ဟဲ့မိုးကြလာပြီဟုတ်ကလားမိုးကြလာတယ်ဆိုတော့ မိုးဆိုတဲ့ဟာလဲရေပေါက်ပြောတာထင်တယ်ဟဲ့ဒါလဲပင်လေတဲ့ရှိတဲ့ရေကိုရေငွေကိုမုတ်သုံးလေးလို့ခေါ်သူဟိုရေနွေးများကြူတော့ဟင်အပူလွန်လို့တက်လာတဲ့ဟိုရေနွေးအိုးပေါ်ကအခိုးရှိတယ်ထင်တယ်ဟဲ့ဟင်းအိုးထမင်းအိုးပေါ်ကအခိုးထင်တယ်ဟဲ့အဲ့ဒီအခိုးဒီဒီထမင်းအိုးဟင်းအိုးတွေကရေကိုစုပ်ပြီးသွားတဲ့ခဲ့သို့ သမုဒ္ဒရာမှာရှိတဲ့ရေကိုစုပ်ပြီးသွားတတ်တာဒါကိုမုတ်သုံးလေးလို့ခေါ်တယ်ထင်မလား အဲ့ဒါတွေကအဲလေးတိုင်းဒီကိုတိုက်ခိုက်လာဟုတ်ကလားအဲ့တော့ဒီတို့တောတောင်းထူထပ်တဲ့နေရာမိုးပူရွာဟောဆိုတောထူထပ်တဲ့နေရာလဲဒီတစ်ပင်များကအဲ့ဒီရေဘူးရေငွေကိုစောက်ယူတာဟုတ်ကွတောင်းဆိုလဲတောင်းကိုတောင်းကိုရစောက်ယူတာဟုတ်ကွအဲ့ဒီမှာမိုးရလို့ကြာတာဟင်တို့ဘောကစီးပြီးမိုးပြီးကြလို့မိုးလို့ပြောတာတယ်ဟုတ်ကလားဟင်မိုးကြအဲ့တော့မိုးရေပေါက် အဲများရင်များသလောက်ပြီးလှိမ့်ပြီးတော့ဆင်းရမှာတင်လေဟိဟုတ်ခလားအဲ့တော့ဆင်းတယ်ဆိုတာအမြင့်ကနေအနိုင်လှိမ့်ဆင်းတာဟုတ်ကလားဗျာအဲ့တော့တို့သိရွယ်ဘော်ဒီမှာရှိတဲ့မြူတွေလည်းရှိနေတယ်လေပြီးတော့တောင်းမောကြောက်အကြောက်တုံးကြောက်ခဲဒီမှာသွားကပ်နေတဲ့မြူတွေလည်းရှိမှတင်လေဟိအဲ့ဒီကြီးကအကုန်လုံးလှိမ့်ပြီးတော့သဲလာတယ်ဟုတ်ကလားဗျာသဲလာတော့ အနေပါတဲ့ရေသည်ဘယ်တော့ဖြစ်ဖြစ်အမြုပ်ထတာပဲအမြုပ်ထတာမှန်တယ်ညအနေပါလို့ပုတ်ကလားဗျအဲမိုးလေကြီးရွာလို့ဟိုအမြုပ်ထတယ်သိရှိပါမိုးကြကြီးများသွားပြန်မြုပ်ထတာပါဟုတ်ကလားတို့ဆံသေးကြီးပါလို့မြုပ်ထတော့အနေပါဆံဖို့ဆိုတဲ့အနေပါတယ်ဟုတ်ကလားဟဲ့ဒီမှာလဲတို့မိုးဥကြီးဥမှာ တောင်ကြားကြီးကကြမ်းတလောက်အဲ့ဒီထဲမှာမြူမုံဆိုတဲ့အနေတွေပါတဲ့အတွက်တို့ဒီချောင်းထဲမှာလဲဟိုရေကသာသိနာအပေါ်မှာတို့ဟိုရေမြုပ်ကြီးတွေထင်တယ်ဟဲ့ဖွာကနေပေါ်လိုက်ဖွာကနေပြုတ်ကြလိုက်ဖွာကနေပေါ်လိုက်ဖွာကနေပြုတ်ကြလိုက်နဲ့ဟင်အောက်ကဟိုရေပြီးကြောင်းအတိုးကျန်းကျမ်းမလို့ဟိုမှာရေမြုပ်ကြီးတွေထားတာနာထင်တယ်ဟင်အဝေးကများလှမ်းကြည့်တချို့ကျွဲချီပုံကြီးတို့ဟုတ် ဟင်အပေါ်မှာမောက်တဲ့နေတာလေတချို့များတောင်ဖို့ကြီးလူပဲထင်မလားဟင်မောက်တဲ့နေတာလေဟုတ်ကလားဟင်မောက်တဲ့နေတယ်ပတ်ကညာရေမြုပ်ရေမြုပ်ဟင်အဟုတ်မဟုတ်ဘူးအနေပါလို့ဖြစ်နေတာဟင်ဟင်အနေပါလို့ဖြစ်နေတာထင်တယ်အေးအဲ့ဒီတိုင်းရေမြုပ်ကြီးဟာဟင်အောက်ကရေကြီးကြောင်းအတူကြမ်းကြမ်းတော့အဲအဲ့ဒီတောင်ကြရင်မှာ အနေပါရင်ပါတော့ရေမြုပ်ကြီးတွေတက်နေတယ်ချောင်းနဲ့လေညောင်ကြီးထဲမှာလေတွေ့ဘူးလားဗျတွေ့ပါဗျာအဲ့ရေမြုပ်ကြီးပဲတို့ခန္ဓာမှာလဲယောဂီတို့စားတဲ့အစာတွေဖွန်းထဲမှာကောအဲ့ဒီကတိတာထဲမှာကောအနေမုံပါဘူးလားပါပါဗျာဟုတ်ကလားဗျအဲ့ဒီအနေမုံပါတယ်ဟုတ်ကလား ဒီတို့သာမန်တို့ဤရိယာသာဟာတယ်ဟဲ့တို့ဤဆိုတဲ့အနယ်မုံနဲ့ဖြစ်တာပဲလေသူသူသူရင်းကျက်မှသူခံပြရတာမဟုတ်ဘူးလားအဲ့တော့ဒီအနယ်မုံဖြစ်တဲ့ဒီအာဟာရတွေကိုသူစားထားတယ်ဒီကနေပြီးအစာကနေတော့ချိန်ညဲပြီးတော့မှသူ့သွေးကြော ကတဆင်ပေါ်လေဟိုသူ့ဆရာဆရာပို့ရတယ်ထင်မလားသွေးကြောကြီးကတဆင်လေဟင် တောင်ကြရေကဲတို့တွေးပြန်ကြောတွေးလွတ်ကြောနဲ့ပို့နေတယ်ဟဲ့အဲ့ဒါကိုဟာလို့၍ဒီတွေးရမှတစ်ဆင့်တွေးတဲ့ပါလာတဲ့အနေကအသားမရအသားအဖီမရအဖီဒီလိုသွားအပ်တယ်ဟဲ့အဲ့ဒီတိုင်းဒီရုပ်တရားကြီးလာပေါ်တာတယ်ဟုတ်ကလားအဲ့တော့တို့ဒါဟုတ်မဟုတ်တော့ဝင်လေရှုကြည့်ထွက်လေရှုကြည့်သိတယ်ဟဲ့ဟင်ဟင်ဟိုတို့ရုပ်တရည်ကျင်တော့ဟိုလူယုံကြည်နေကောင်းမတူဘူးလားဟင် ဟင်တချို့လဲခွေးယုံကြီးနဲ့တချို့လဲနွားယုံကြီးနဲ့ဟုတ်ကလားဟဲ့နဲ့တူးနေတယ်သို့တော်ထဲထဲကတော့ခုနကပြောတဲ့ဂဇိတရဲ့အမုံမွားတွေတယ်ဟဲ့အဲဒါတွေစုပေါင်းတာတယ်ဟုတ်ကလားအဲ့တော့တို့ဒီကဟိုတွေးတိုးတဲ့ဟိုတွေးရဲ့ပြီးကြောင်းအားလိုက်လို့ဟုတ်ကလားဗျာအေးတွေးပြီးကြောင်းများတာကြီးကြတော့ဝဝတုံတုံကြီးနေတူဟဲ့အဲတွေးပြီးကြောင်းနေတာကြတော့ဘယ်နဲ့တော့ဟဲ့အဲပိတ်မွင်ချီကြီးလေးတွေဟဲ့ဟုတ်ကလားအဲ့ဒါရေတို့ကျမ်းနာနဲ့မကျမ်းနာဒါပဲကွာတယ်ထင်တယ် ဟုတ်ကလားဝါဝါကြီးနဲ့ပိန်မင်းကြီးအဲ့ပူပူလေးနဲ့ပေရှူရှူကြီးကြတော့လုံးကြောင်လေဝါဝါနဲ့ပိန်မင်းကတော့ဟုတ်တယ်လေဗျဟိုရီရိုးကြမ်းလို့နဲ့ရီရိုးမကြမ်းလို့ပူပူလေးနဲ့ရှူရှူကြီးကြတော့ဟာဟောဗျာမေးလို့မရတော့ဗျာဟောဗျာခမရဝါဝါတဲ့ပိန်မင်းတော့မေးလို့ရပါပြီဟေးအာဟိုရေပြီးကြတော့ဘယ်လိုတော့ရှေရှေကြီးရေပြီးတိုင်းပို့ပူတာကြတော့ အရေပြီးတူလို့တယ်ရေပြီးတူလို့တယ်ဟုတ်တာလားဩကလာလုံးမပါဘူးနော်နတ်တလူယောဂီတွေရသုံးသပ်ချက်မှတ်ချက်ဟုတ်ကလားဟိုပူတာကရေပြီးတူလို့ဟုတ်ကလားရှည်တာကရေပြီးရှည်လို့မှတ်ချက်နတ်တလူယောဂီတွေရသုံးသပ်ချက်တို့ပါဘူးဟုတ်ပြီဟေ့အဲ့တော့ဒီလေသွေးအားတိုင်းမဲ့တို့ဒီရုပ်တရံဖြစ်နေရတာထင်တယ်ဟင်အဲ့တော့ရုပ်ပြီးရေမြုပ်တရံတူတယ် အဲ့ဒီရေမြုပ်သူ့အတူဖြစ်နေတာတွေကနေပြီးတော့ဒါကဘသူရဲ့ဒါကဘဲဝါရဲ့ဒါကလူဟဲ့ဒါကခွေးဟဲ့နဲ့ဟိုတာနာနမိတ်ကြည့်ပြီးတော့တတ်မှတ်နေကြတာတယ်ကျုပ်ကတော့ရေမြုပ်တရာဟုတ်ကဲ့အဲရေမြုပ်ဒီကင်လို့တွေ့လို့မရဘူးလို့ဒီရောကင်လို့တွေ့လို့ရသလားဟုတ်ကလားလူဆိုကင်လိုက်ရင်ဟိုအပြော့အမှာဖြစ်တဲ့ညီဓာတ်ပဲကင်မိမယ်ထင်တယ်လူမကင်မိတာတော့အမှန်ပဲဟုတ်ကလားအဲနွားဘူးသွားကင်လိုက်တော့ဟော ဟင်သူ့ရဲ့အပြောမှာဖြစ်တဲ့ညီဓာတ်ကိုပဲခြင်လို့ရမယ်ဟုတ်ကလားနွားတော့ခြင်လို့မရတာအမှန်ညာဟုတ်ကလားဘာဖြစ်လို့တော့သူ့ရေမြုပ်တရာအရေးအယောင်များမိုးလို့ဆိုရမယ်ရဟုတ်ကလားအဲဒါတို့ဟိုရုပ်ပကအပိုင်းတော့တာလေဟင်အဲ့ဒါဟုတ်မဟုတ်တော့ဝင်နေထွက်နေရှူရှိုင်ရင်းနဲ့ဟိုရှုွက်တဲ့ကြည့်ပါဟင်ရေမြုပ်တရာဟုတ်မဟုတ်ဟုတ်ကလားမိမိနာပြီးွားရှုွက်ကနေဟင် မျက်စိမိတ်ရှုကြည့်သမ်းပါဟုတ်ကလားဗျာပြီးတော့ဝေဒနာကမိုးရီတဲ့သရာရှိတယ်တဲ့ဟုတ်ကလားတို့ဒဇမိတ်ကမိုးရီဟာသူ့မိုးရီပေါက်ကြည့်လိုက်ရင်တို့မိကြီးဆန်ကောင်းနေဘူးတဲ့ဗျာတို့တော့အောက်ခံကဟိုရီအိုင်ကတခြားရာရှိရင်သူ့ရဲ့လှိုင်းတဲ့ဒီတခြားရာတိသူကြည့် တကယ်ဘဝကြတာတခြားမရှိဘူးအောက်ကြမှာဟိုအောက်ခံဒီအိုင်ကိုမှီ၍လေအဲ့တော့တို့ဒီဝေဒနာကလည်းအဲ့ဒီတစက်ရည်လေးတံလေတဲ့တို့ဒီအာယုံလေးပေါ်ဗျာအသင်းအာယုံကြောရင်လည်းဟောယောဂီတို့ရဲ့အရေးဟာတို့မျက်လုံးထဲမှာပုံဟဥတယ်ပို့ဟင်တို့ရဲ့ယောဂီတို့မျက်စိထဲကိုနှမ်းကြည့်ပါပိုးဟဥတယ်မပိုးဘူးတေးသေးလေးပါ သို့တော့မျက်စိအခြေသားကချဲ့လိုက်တော့လက်ရှိဗရာဏီတိုင်းတယ်ဟဲ့ဟုတ်ကလားအဲတောင်ကြီးများဆိုတောင်ကြီးအဲဘလောက်ပဲပေး3တောင်မြင့်မြင့်4တောင်မြင့်မြင့်ဟိုဒီတဲ့လာပေါ်တာကြတော့ပိုဟဥပမာဏတဲ့မပိုဘူးဟုတ်ကလားလားသို့တော့နှမ်းကြည့်တော့ဟွန်းဘယ်နဲ့တော့အဲတောင်ကြီးတိုင်းနဲ့ဓာတုကချက်ပါတော့ဝေဒနာကချက်ယူတယ်မျက်စိအကြည့်တာကြည့်တော့ချက်ဟုတ်ကလားလားဟင်ဒီတိုင်းမဲ့တို့ ဟိုခြူရာလေးတစ်ခုဆိုလဲဘာမှပြုတ်ပလောက်တာမဟုတ်ပါဘူးကြာကောင်းပါလေလာပြီးတက်ဒါလေးကိုတို့ဟိုရှားကြည့်ပြင်ရှိရှိသလောက်သူကချက်အားနဲ့ဟုတ်ကလားရှားတပြင်လုံးကြီးတကယ်ခြူတောင်ဖြစ်အောင်ဆိုတော့ချက်ပြီးတယ်သဝေဒနာရဲ့တတိပဲနင်းနေလေးကိုအများကြီးဖြစ်အောင်ချက်ပြဟုတ်ကလားဟင်သေးသေးလေးကိုကြီးကြီးဖြစ်အောင်သူကချက်ပြတတ်တဲ့တဘာဝရှိတယ်ဟုတ်ကလားအဲတကယ်ဝေဒနာတော့ ဟိုတကယ်ရုပ်ကတော့ဘာရှိဘူးထင်တယ်ဟဲ့အေးဘာရှိဘူးဟုတ်ကလားခြူတာလေးဆိုလဲခြူတဲ့ပတ်တိလေးဘာရှိဘူးရှားစိတ်ကလေးရှားပေါင်းလေးရှားပေါ်လေးမှာတစ်ချက်တည်းပဲဟုတ်ကလားရှားအကြည့်ချင်းကြည်ကြည့်တော့သူကချက်ယူပြပြတယ်ဝေဒနာကလည်းဒီလိုဆိုဝေဒနာကလည်းအချက်သမားထင်ဟင်တစ်ဖိတ်တအိမ်လုံးချက်ပြတတ်တဲ့ဝေဒနာဟုတ်ကလားတို့အာယုံကို ခံစားကြည့်တဲ့နေရာမှာအာယုံမနိုင်တဲ့ပုဂ္ဂိုလ်များအာယုံနောက်ကိုစိတ်ပါတဲ့ပုဂ္ဂိုလ်များအသေးသေးလေးကိုကြီးကြီးဖြစ်အောင်နည်းနည်းကိုများများကြီးဖြစ်အောင်သူချက်ပြတာတယ်သာဝေဒနာရဲ့တတိဟုတ်ကလားဗျာပြီးတော့တင်ညာကြတော့တို့တန်လျရဆိုတော့တို့အောက်ပိုင်းကြမှာတွေ့ခဲ့ဘူးတဲ့ဟိုတို့ဟိုမြဝကျွန်းပေါ်ပင်လေကြီးတွေမှာဟိုမိုးတွင်းမှာဟိုရေတက်ထားတာရှိသဘောဗျအဲ့တော့ပင်လေ ဟိုရေဆိုတာရေငန်းတင်နေဟိအဲအဲ့ဒါကဟိုမိုးရင်းကိုရေတက်ထားအနှွေးကြတော့မရှိဘူးတဲတော်မြင်တဲတော်မြင်လေတို့တော်တရားနေအပူချိန်ရှိရှိတော့အဲ့ဒီဖာငွေကပြန်ပြီးတော့ဟိုအဝေးကလှန်ကြည့်လှန်ကြည့်လိုက်တာနဲ့တကြိမ်နဲ့တကက်ရေလှိုင်းကြီးတွေဖြစ်ဟင်အဝေးကလှန်ကြည့်တကက်ရေလှိုင်းကြီးတွေတကက်ရေတွေပဲဟင်သွားကြည့်ဘာရှိပဲဟာပဲဟုတ်ကော ဒီလိုဆိုရင်ပညာကလည်းတို့သားတဲ့နေရာကပြောရင်တော့ဘူဥပမာသဘောပေါက်မှာပေါ့လေဟုတ်ကလားဟဲ့ဟင်ဟင်အဲ့တော့တို့ဒီအဲယုတ်ကလည်းဟင်ပါကရိယာဘာရှိဦးတင်လဲဟဲ့အဲဒါလေးရှားလေးနဲ့အင်းဖရွေးလေးနဲ့ဟိုထောင်းရတာတင်လဲဟဲ့သူ့ကြီးညက်တလားညက်ပါဗျာဘာနဲ့ထောင်းရတော့ဖရွေးနဲ့နဲ့ထောင်းရ တချီလည်းနည်းနည်းတော့ပါမှာပါဟင်ဆွဲခန်းတလိလည်းနည်းနည်းတော့ပါမှာခင်ဗျာဟုတ်တော်တော်ကောင်းဟုတ်ရအာမကောင်းမှုတာပြောတာတပကံကုန်ပြီဟင်မကောင်းမှုတာပြောတာတပကံကုန်ပြီခင်ဗျားတို့ဟာဟင်သတ္တဝေလဲပါတယ်ဟုတ်ကလားဟင်တို့ဟိုဝါလို့သူပြက်တယ်လို့ သူဖြက်လို့ဒူလည်းပြက်တယ်ဒီပတောင်တို့တချို့ကလာခေါ်တယ်တချို့ကလည်းဘာဆောင်ပေါ့ပဆောင်ပေါ့ဒီကသရွေးထွက်ပေးရတယ်ထွက်ပြီးတော့အဲ့ဒါနဲ့နေရတာခွဲ့ဟင်တဝက်ကွက်နဲ့ထောင်းလာတာထင်တယ်ဟင်အဲ့တော့ဒီဟင်းသမင်းပါဟင်းပါကလည်းတကယ်ရေမြုပ်လို့ပဲထင်တယ်ဟင်အနေမီပြီးဖြစ်နေရတာထင်တယ်ဘွားစီဘွားစီဘွားစီဘွားစီနဲ့ဟင်တော်တော်ကောင်းများဟင်ဟင် ဟုတ်ကလားအဲ့ဒီပွားစီပွားစီနဲ့ဆရွေးနဲ့နေထားလေသူများမြင်မှာသို့လို့ပါဇက်ကလေးနှစ်ဖက်နဲ့ဖုံးထားကိုဟာကြီးမကောင်းလာကြီးသူများမြင်မှာသို့လို့ဟုတ်ဟင်ဘာဘာလို့နှုတ်ခမ်းတစ်ခုနဲ့ဖုံးထားရတာတော့အာဟုတ်အတော်တော့ကြာမှာသို့လို့နဲ့ဒူတာပါဗျာဟင်ထွက်ကြသွားမှာသို့လို့ထင်တယ်ဟင်မကောင်းတာတွေကြာမှာသို့လို့ထင်တယ်ဟင်မကောင်းတာတွေကြာမှာကိုနှမျောလို့မဟုတ်ဘူးလားအာ ဟင်နေကြည့်ဗျာဘယ်တကယ်သရွေးတွေနဲ့ဟင်ဟင်ဟင်သူများတင်မဟုတ်ဘူးကိုမြင်မာကို မကြည့်ကျင်တော့လို့ထင်တယ်ဟဲ့ဟင်တကယ်လို့များမတန်တဆအဲ့ဒီချိန်များဟိုချောင်းဟမ်းမိလို့များဝါဆိုအောက်ကြလာရင်ဟင်ဟိုခမရတို့ကြိုက်လို့ဝါထားတဲ့ဟာကြီးကိုဘာလို့မစားကြင်ရမှာတော့ပြန်ကောက်ခဲ့ပေါ့ဗျဟင် ဘာဖြစ်လို့တော့အာဘယ်နဲ့ယုံစရာကြီးတို့မြအရင်ကကောင်းလို့စားထားတာကြီးကိုခုမှဘာလို့ယုံရတာတော့အာအဲ့ဒါကြီးကိုကိုကိုတိုင်းကိုမကြည်ရတော့လို့နှုတ်ခမ်းကြီးနဲ့ပိတ်သွားတာဟင်အဲ့ဒီမှာလဲတို့ဟင်အနယ်ဖတ်တိဟိခတိကြီးတွေလို့ဟိအမြုပ်တေးနဲ့ထင်တယ်ဟိဟင်အဲ့တော့သူဒါဟိုဖိနာပိန်လူပမာပဲထင်တယ်ဟိဟင်ရေမြုပ်ကြီးလို့ပဲထဲထဲမှာပွားစီပွားစီနဲ့အဲ့ဒါတွေကိုတို့ခုနပြောတဲ့ ဟိုသူလာထိတာလေးကနည်းနည်းလေးအဲ့ဒါလေးသူဟိဝေဒနာကအကုန်လုံးချဲ့ပြလိုက်တော့ရှားတစ်ပြင်လုံးကြီးအတော်ချိုးအတော်ချင်းအတော်ကောင်းအဲ့လိုထင်တယ်ဟိဟိအဲ့တော့ဒီချိုးတာလေးကဟောတကယ်လားအရေးငွေလားခုနတန်လေးရခဲ့ဆိုပဲလေဘာမှရှိပဲနဲ့အရေးငွေလေးဟုတ်ပါဟင်ဟင်တခါချိုးတခါပြီးတခါပြောက်တခါချိုးတခါပြီးတခါပြောက် ဒီအတိုင်းသွားတာထင်တယ်အဲအဲ့ဒါလေးကိုအဲတို့ခုနကဟိုပင်လေရဲ့အခိုးငွေကိုနေအပူချိန်နဲ့တွေ့လို့တဖွားမွားတရိပ်တက်မြအခိုးငွေကိုကြည့်ပြီးဒါရီလှိုင်းလို့တင်ညာကအမှန်မှားသလိုတို့ကလည်းဒါကြက်သားဟင်းပါထင်ဟင်တင်ညာကလေဟင်ဝေဒနာကချဲ့ပြလိုက်တယ်အချဲ့သမားက တင်ညာကမရှိတဲ့အရေးအငွေ့ကိုတကယ်ရှိတဲ့ကြောင့်တကယ်ကိုစားလိုက်ရတလူကြီးသူကမှတ်ကြလိုက်တယ်ဟုတ်ပြီဟင်အဲ့တော့ဟိုကဝိညာဉ်ကလှမ်းပြီးတော့သိလိုက်တကူဒီဝေဒနာချဲ့ပြတာတင်ညာကဟုတ်ကလားမရှိတာရှိအရှိလို့ပြီးပြောတာတယ်ဟဲ့မရှိတာအရှိလို့ပြီးသိရင်တန်လိုက်တာဝိညာဉ်ကအဟုတ်မှတ်လို့ ကျက်သားတော်တော်ကောင်းกว่าတွင်တွေ့နေဖြစ်လာတယ်လေအဲ့တော့ဟိုသင်္ခါရအုပ်စုကထက်ဝါသလားမဝါဘူးလားထက်ဝါထက်ဝါဟင်ဟင်ဒါကြီးပဇာပိတ်ပြီးအလုံးညုံချလိုက်ပြီလေဟင်ဟိုကိုမမြင်အောင်ထင်တယ်ကိုမမြင်အောင်သူမမြင်အောင်ဟင်ဘသူမှမမြင်အောင်ပဇာပိတ်ညုံချတကားဖက်ပြီးတဖတ်ယူရပြန်တယ်ဟင် အဲတစ်ဖက်ယူရပြန်တစ်ဖက်လည်းဒီလိုပဲဝါမျိုးချတစ်ဖက်မျိုးလေးရပြန်သင်္ခါရကလည်းဒီတိုင်းတင်တယ်ဟဲ့ပုတ်ခလားအဲလုတ်ပြီးနေရတယ်အဲတော့တို့ဟိုကယုတ်ကတော့ရေမြုပ်တရားလို့တကယ်မဟုတ်ဘူးဟင်ပြတာပတ်သွားတကယ်ဟုတ်လို့လားဟုတ်ပါဘူးဟင်သူ့ကိုမြည်တတ်နဲ့သူ့ခြူတာဆိုလေကအရေးရောင်မဲ့ထင်တယ်ဟဲ့ဟုတ်ကလားဟင်ဟွာလာကိုရှင်ထင်ရဲ့ရင်နဲ့သိုးပြီးတော့ ထင်ရဲ့ရင်နဲ့တို့စိန်ပြီးတော့ကျွေးနေသလိုကြီးထင်တယ်ဟိဟင်ရှင်ထင်ရဲ့ရင်နဲ့ဟင်စိန်ပြီးကျွေးပဲလို့တော့ချိုးတယ်မဟုတ်ဘူးလားအာတခါတော့ယောဂီတွေလှုပ်ကျွေးရအောင်မို့ဟုတ်ဗျာဒီလိုပဲဟိုထင်ရဲ့ကတော့ရှင်ကရှင်မယ်လေထင်ရဲ့ရဲ့ရိပ်ရောင်ပဲထင်တယ်အချိုရိပ်ရောင်လို့ပဲဒီလဲသူသူညီတတ်ဖြစ်တဲ့အဆိုင်ဖဖို့တို့ခုနကတက်သားရဲ့သူ့ရဲ့ဓာတ်လွန်တတ်တိဖြစ်တဲ့အချိုလေးနဲ့အရေးရောင်လေးနဲ့ထင်တယ်ဟဲ့ဒါတွေကသူ့ရဲ့ဂတိတတ်တိအလိုက် သူဒီရေမြုပ်ပမာဖြစ်နေတာပဲဒါကိုသရွေးနဲ့ထုတ်ပြီးတော့ဟင်တို့ထောင်းထုတ်ကြည့်လိုက်တော့ရေမြုပ်ပါရေမြုပ်တိုင်းဘာရလိုက်တော့ဘာကြည့်ဟုတ်ကလားဒါကိုဝေဒနာချဲ့ပြတယ်ပညာကမဟုတ်တာအဟုတ်လောက်ပြတယ်ဝိညာဉ်ကဒါကိုသဘောကျတယ်သင်္ခါရကဒါကိုဟင်တဖာပြီးတဖထင်တယ်ဟင်ဟင်တထာပြီးတထထင်တယ်ဟိစားလိုက်တာဟေးစားရင်လည်းဘလောက်သာကြိုးစားနေနေ ဟုတ်ကလားဒီဘာမှမရှိတဲ့ရေမြုပ်ကိုဘာမှမဟုတ်တဲ့ဝေဒနာကလှည့်ပြီးဘာမှမဟုတ်တဲ့အချိန်ငွေကိုတင်ညာကလည်းပြောပြရတယ်ကျွတ်တူစားနေတာဟဲ့ဘာရလိုက်တော့ဟင်အဲ့တော့ဟိုသင်္ခါရဟောတို့ငပြောဒုံကြီးကိုအနှစ်ရှိလို့ရှင်ညာတဖာပြီးတဖာခွာကြည့်ဟင်ငပြောဒုံကြီးသာကုန်တယ်ဘာမှမရလိုက်သလိုတို့လုံနေတဲ့သင်္ခါရကြောင်းညာဆိုင်ကြိုးစားမှုအောင်ဘာရလိုက်တော့ ဟုတ်ကလားဗျာဟိပြီးတော့အသာတက်ကလေးစားမှအသာရှိအသာစားမှအာရှိတယ်အာရှိတယ်နဲ့ဟုတ်ကလားစားလိုက်ကြလားဗျာဟိအဲနှစ်ပေါင်းဘယ်လောက်ရှိပြီတော့စားခဲ့တာဟိနိုင်တို့ဒီအသာစားလို့အာရှိတယ်ဆိုခုဆိုခမရတို့ဖင်ကြီး၃កောင်လောက်တော့ထမှလို့ရရင်ပေါ့နှစ်កောင်လောက်တកောင်လောက် ဘယ်မလုံးအားရှိအသားသာအားရှိဆိုဟုတ်ဗျာဟောဗျာခမရတို့ပြောလို့ပြောရတာလေဘယ်မလို့အဲ့တော့ဒုပြုပြင်နေတဲ့သင်္ခါရကဘယ်မလို့ဟင်ငပြောဒုံကြီးကိုဟင်ခွာကြည့်နေသလိုထင်တယ်ဘာဖြစ်လို့တုံးဒုခံစားနေတဲ့ဟိုအာဟာရကလည်းဟိုရင်မြုပ်လို့ပဲထင်တယ်ဟဲ့ရင်မြုပ်ပဲတကယ်မှရှိတယ်လေ အဲအဲ့ဒီရေမြုပ်ကသင်ထွက်လာတဲ့ဘာမှမဟုတ်တဲ့သေးသေးလေးကိုဝေဒနာကချဲ့ပြီးအကောင်းထင်ပြီးတို့လုပ်တယ်ဟုတ်ကလားဟဲ့အဲ့ဒီဟိုဝေဒနာကသေးသေးလေးချဲ့လိုက်တယ်အဲ့ဒီအချဲ့ခံရတဲ့သေးသေးလေးကဟောတကယ်ရှိလို့လားအရေးရောအငွေအတဲအဲ့ဒီအငွေတဲ့ကိုတို့ပညာကနေပြီးတော့ဘယ်လူကြီးကောင်းညာလူကြီးကောင်းဆိုအဲ့ဒီမှာသင်္ခါရကခရောင်းကြိုက်ပြီးလောက်ရတာမဟုတ်လားမှန်ပါဗျာဟုတ်ကလားဟဲ့ ဒီလိုဆိုသင်္ခါရရဲ့တို့အခုကြောင်းညဆိုင်ပြီးကြိုးစားခဲ့တာတည်းတို့တို့ဘာရတော့ဟင်တိုင်းတို့သင်္ခါရဂရလူပမာဆိုဟုတ်သလားမဟုတ်ဘူးလားဟုတ်ပါတယ်ဗျာဟင်မပြောတုံးကြီးခွာကြည့်နေသလိုဆိုဟင်ဟုတ်သလားအာရလိုက်မှာပါဗျာတို့ဟင်ဟိုရလို့ကြိုးစားနေတာပေါ့ဗျာမရမကြိုးစားဘူးပေါ့ဗျာအာလို့ ဟုတ်ကလားဗျာရလို့ကြိုးစားတာမဟုတ်ဘူးလားအဲပြီးတော့ဝိညာဏမာယုပမာဏနဲ့ဝိညာဉ်ကမျက်လေသမားတို့တစ်ဖက်ကကောင်းကျင်ကောင်းမကောင်းကျင်သူကြိုက်ကောင်းတာပဲတစ်ဖက်ကကောင်းကျင်ကောင်းမကောင်းကျင်တစ်ဖက်ကောင်းမကောင်းနဲ့မဆိုင်ဘူးသူကြိုက်မကြိုက်နဲ့ပဲဆိုင်ဟုတ်သူကြိုက်ဘယ်လိုပြောကောင်းဟုတ်ကလားဟင်သူမကြိုက်တော့မကောင်းဘူးဟဲ့ဒါဒါပဲလေဟုတ်ကလားဟဲ့ဝိညာဉ်ကလိန်နေသူကြိုက်ကောင်းတယ်ပြောတာပဲဟင်သူမကြိုက်မကောင်းပြောတာပဲ ဟုတ်ကလားတစ်ဖက်ကဟိုအရက်နဲ့ဥပမာပေးရင်အရက်ကဘလောက်ဖိုးနေတော့ကြိုက်သူကြတော့ပဲလေတော့ကောင်းဟုတ်လားဒီလိုဆိုတစ်ဖက်ကကောင်းမကောင်းနဲ့ဆိုင်မလားမိမိရဲ့စိတ်ကကြိုက်မကြိုက်နဲ့ဆိုင်နေသလားအဲကြိုက်မကြိုက်နဲ့ဆိုင်နေတယ်ဒါဝိညာဉ်လိမ့်နာတယ်ဟဲ့ဟုတ်ကလားဟင်သူကြိုက်ကောင်းတာပဲအဲ့တော့ဒီဝိညာဉ်ကဘသူနဲ့ပေါင်းတဏှာနဲ့ပေါင်းတာတယ်ဟဲ့သူကြည့်တော့တော့ဟုတ်ဘူးဟုတ်ကလားအဲဝေဒနာကချဲ့ပဲတယ်ဟဲ့ နော်အဲမကောင်းမခိုးရတော့သိတယ်လားသူ့ဝေဒနာခံစားရင်ခံစားရတယ်ဟုတ်ကလားသူ့ကိုတတိမပါတဲ့ယောဂီကြတော့ဝေဒနာပြည့်ပြာတဏှာခံဟင်အဲ့ဒီဝေဒနာကိုအကြောင်းခံ၍တဏှာမဖြစ်ဘူးဟင်တဏှာဖြစ်လာတော့ဒီတဏှာကဘယ်နဲ့ပေါ့ဝိညာဉ်နဲ့ပေါ့တယ်လေအဲဝိညာဉ်နဲ့ပေါ့မယ်အဲ့တော့သူကြိုက်တာလို့တွေ့တော့ဒုက္ခဟုတ်ကလားဟင်သူကြိုက်တာလို့လည်းတွေ့တော့ဒုက္ခလို့သတ်မှတ်လိုက်တယ်ဗျ ဟုတ်လားဒုက္ခဟုတ်သလားဟင်ဟင်သူကြိုက်တာလေးနဲ့တွေ့တော့ဒုက္ခဟုတ်လားအဲ့တော့ဒီကိုကဒုက္ခလို့သတ်မှတ်လိုက်ရင်ကိုဘက်ကစိတ်သာဒေါမနတာဖြစ်သွားမှာပေါ့သူကြိုက်တော့ဝန်တာမှာပေါ့ဟုတ်ကလားသူမကြိုက်တာနဲ့တွေ့တော့ဒုက္ခလို့ဝိညာဉ်ကဆုံးဖြတ်လိုက်တယ်ဟုတ်ကလားအဲ့တော့ကိုကဒုက္ခလို့ဖြစ်နေတဲ့အချိန်မှာစိတ်ကဒေါမနတာဝန်လာမှာပေါ့ဝန်တာပြီးဝန်လာမှာလား ဟုတ်ကလားဗျာဟင်အဲ့တော့တို့ဒီဝိညာဉ်ကလိမ်နေဆိုတာသူ့ရှိမဟုတ်ဘူးတဏှာနဲ့ကလိမ်နေတယ်သူ့အပေါင်းမားနေတယ်ထင်တယ်ဟိသူ့အပေါင်းမားနေတယ်သူ့ရှိမဟုတ်ဘူးသူ့ရှိတဲ့ကတော့သိတယ်ထင်တယ်ဟိဒါပဲဖြစ်တော့သိဒါပဲထင်ဒါတယ်လို့ဖြစ်တော့သူကသိဒါပဲရှိတယ်သို့တော့ဒီသိမှာတဏှာနဲ့ကဟိုတဏှာမကင်းတဲ့သူကဟိ တဏှာဝင်သနေတဲ့ဆိုသူကြိုက်တာကြကောင်းသူမကြိုက်တာကြမကောင်းဟုတ်ကလားဗျပြီးတော့ဥပိ္ပခာဆိုတော့ပါဠိလိုပြောတာပေါ့ဗျာဗမာလိုတော့မသိမသာလေးနဲ့ဆက်သိခံရတာဗျဒုက္ခဆိုပါဠိလိုပြောတာပါဗျာဗမာလိုတော့ကောင်းကောင်းလေးနဲ့ဆက်သိခံရဟင်သူရွာတယ်ပြောပြောရင်တော့အကြိုက်သေးဆက်သိခံရတာဟုတ်ကလားဒုက္ခဆိုတာပါဠိလိုပြောတာပါဗျာဗမာလိုတော့မကောင်းတဲ့ဖြင့်ဆက်သိခံရတာရွာတယ်နဲ့ပြောရင်တော့ဇာလုတ်ပြီးအလိုက်ခံရတာပါဗျာ ဒါပဲကွာဟုတ်ကလားဒီအကြိုက်လေးဖြည့်ပြီးလာမယ်ညာလုပ်ပြီးဟိုဖြည့်ပြီးလာဒါပဲကွာအကုန်လုံးတော့ဟိုအကြိုက်လေးဖြည့်ပြီးဖြည့်ပြီးညာလုပ်ဖြည့်ပြီးဖြည့်ပြီးမတိမတာလေးဖြည့်ပြီးဖြည့်ပြီးဖြည့်ပြီးလာတော့ဖြည့်ပြီးလာပဲဟုတ်ကလားဘာဖြစ်လို့တော့တို့ရုပ်ကရေမြုပ်လို့ဟာကြီးဘာမှမသိမှခါဘူးဟဲ့နေတိုက်ဟိုနေတိုက်ခါလေးနဲ့ဖွာကနဲ့ဖွာကနဲ့ပြုတ်ကလေးလေဒီပဲအာယုံကြီးရဲ့အငွေ့အသက်ကလေးတိုက်ခိုက်ထားနဲ့ကိုသူကပြည့်စည်နေတာမဟုတ်ဘူးလားဟုတ်ကလားဟဲ့ သူဒီအများအားဖြင့်ရှိနေတယ်ဟုတ်ကလားအဲ့ဒီသူပြသိနေတာကိုကြည့်၍ဘုရားအာယုံကလာတိုက်တာကကောင်းကောင်းမကောင်းကောင်းဟင်တဏမကင်းတဲ့ဝိညာဉ်လေးဒါအကောင်းလို့သတ်မှတ်လိုက်ဟင်သူကြိုက်တာကိုထင်တယ်ဟင်ဟင်အဲ့တော့တို့ဒီသင်္ခါရလောကတဲ့ဒုမောတတလောကတဲ့ဒုမောဒီဩဃာတလောကလို့ဆိုရဒီတက်ရှိတမဲ့အကုန်လုံးကြားထဲမှာဒီတစ်ခုကို ကောင်းလို့ပြောလိုက်ရင်ဉာဏရှိရှိသမျှအလုံးဟာမကောင်းတဲ့ဝင်သွားမှာပဲဒါကြိုက်လို့ပြောရင်ဉာဏမကြိုက်ဖြစ်သွားမှာပေါ့ဟုတ်ကလားဗျဒါတခုကိုကြိုက်လို့တမလုံးဉာဏတွေကမကြိုက်ဖြစ်သွားတာကိုကတော့ဟိုဟာဟိုသူ့သူ့တဘာဝသူ့တဘာဝအတိုင်းတင်တယ်လေဟုတ်ကလားဝေဒနာခံစားတာရောခံစားရုံပဲတင်တယ်လေဟုတ်ကလားသူ့တော့တဏှာနဲ့ပေါင်းလိုက်တဲ့ဝိညာဉ်ကဒါကောင်းဆိုရင်ဒါဒုက္ခဝေဒနာလို့ဖြစ်သွားပြန်တယ်ဒါမကောင်းဆိုရင်ဒုက္ခဝေဒနာဖြစ်တယ် ဒီကောင်းတာမကောင်းတာရဲ့လို့ပိုင်ပိုင်နိုင်နိုင်ထုံးချက်ချက်မချမချနိုင်ဘဲနဲ့ပုံယုံသုံးပင်ဆိုဥပိ္ပခာဖြစ်မှာပေါ့အဲ့ဒါတို့ဟိုသမင်းပွဲမှာသင်ကြားဟုတ်ကလားသင်ကြတော့ဒီသင်ကြတော့ဘယ်နဲ့တော့ကောင်းကိုသင်ကြတော့ဘယ်လိုဖြစ်မလို့ဟင်ခရင်တွေ့တာကသူကောင်းပြောမှာပေါ့ခရင်မတွေ့တာကမကောင်းအဲ့တော့သင်မှာဒုက္ခဒုက္ခဟုတ်ကလားဒုက္ခဒုက္ခဖြစ်စိတ်မှာဒေါမနတာဒေါမနတာဖြစ်မှာတယ် သမင်းတော့ပြင်ကောင်းမကောင်းရှိသလားအဲသမင်းကတော့စားမိကြမစားလိုက်ပါပဲဟုတ်လားဒီတစ်ခါသမင်းကောင်းဒီတစ်ခါသမင်းမကောင်းဘယ်တော့မှရှိဥပိ္ပခါပါသမင်းလိုဟာမျိုးဟုတ်ကလားဗျဟင်ဟင်းမှာဝေဒနာကွဲတာဖြစ်နေဟင်သမင်းကတော့စားရစားတယ်မို့စားလိုက်တာဖြစ်နေဟုတ်ကလားဗျဟင်အဲ့တော့တို့ဒီဥပိ္ပခါဆိုတဲ့ဟိုကောင်းတာလည်းမဟုတ်ဘုရားလည်းမဟုတ်ဘူးလေ လဲတို့ဒီရေမြုပ်လိုဟာကြီးကတော့လေတို့မှမခံနိုင်တာပြတ်မှာပဲထင်တယ်ရုပ်ကတော့လေဆက်တော့လေတို့မှခံနိုင်တယ်တကယ်မဟုတ်ထင်နဲ့ရေမြုပ်တရာကိုဟုတ်ကလားဗျာအဲ့တော့တို့ဟိုတဏှာရဲ့လှည့်စားမှုတိုင်းဟုတ်ကလားခံစားတဲ့နေရာမှာသွားပြီးဒါကောင်းဒါအခုနဲ့သူဆုံးဖြတ်ချက်ချနေပြီအဲ့ဒီဆုံးဖြတ်ချက်ချတဲ့အတိုင်းတို့သင်္ခါရကလည်းကျွန်တော်ကောင်းတာဆိုဆက်လုပ်ဖို့ကြိုးစားရတယ်ထင်တယ် မကောင်းတာဆိုရှောင်ဖို့ရှားဖို့ကြိုးစားလိမ့်မယ်ထင်တယ်ဟုတ်ကလားအနုယောဂနဲ့ဝီရောဓခေါ်မှာပေါ့လေသင်ကောင်းတာဆိုခွင့်ပြုဖို့ကြိုးစားရတယ်ကျွန်တော်သင်္ခါရကမကောင်းတာဆိုဆန့်ကျင်ဖို့ကြိုးစားရတယ်ကျွန်တော်ဟုတ်ကလားဗျာသင်္ခါရကဒါပဲလုပ်ပြီးနေရတယ်ဟုတ်ကလားဗျာအဲ့တော့တို့ဒီခန္ဓာ၅ပါးနဲ့ချုပ်လိုက်လို့ရှိရင်ဝေဒနာကချဲ့ရတယ်ကျွန်တော်ဟေ့ဟုတ်ကလား ပညာကမရှိတာအရှိလုပ်ပြီးလှဲ့တယ်ထင်တယ်ဝိညာဉ်ကလိမ်တယ်ထင်တယ်ဟိအဲ့တော့ယောဂီတို့တဲမှာဒီ၃ယောက်ရှင်ရှုပ်နေပါတယ်ဟင်ဝေဒနာလည်းမဟုတ်တာဒီဒီလေးကိုကြည့်ပြအောင်တော့ချက်ကြတယ်ပညာကလည်းမရှိတာရှိလုပ်ပြီးလှဲ့တယ်ခဏတော့ဝိညာဉ်ကမလိမ်ဘူးလားသူကြိုက်တော့ကောင်းသူမကြိုက်တော့မကောင်းအဲ့လိုထင်တယ်ဒါယောဂီတို့လက်တမွေထားခြင်း ဟင်ပါတော့မဲ့အိမ်ဝေးခြံပေါက်ပြီးခင်ဗျဟင်အဲ့တော့သူများလိန်လို့ဟိုအလိန်ထားတာထားပါကိုဟာကိုဟာမြောက်ကိုပြန်လိန်ကြတာဟင်ဒါဘယ်လိုလိန်လို့အပြင်အာယုံမကလိန်တာလားဒုဘက်ကလိန်တာလားဒုဘက်ကလိန်တာပါဟုတ်ကလားအဲ့တော့ဘာတော့တို့တို့ဟိုဒီဘာဖြစ်တာပါလဲနဲလေလက်ဖက်ကလေးကပြီးကြည့်လေးဟုတ်ကလားလက်ဖက်ကအေးတယ်ဘာလို့မျက်စိကြည့်တယ် ကောင်းနေစားဟုတ်ကလားအဲလိန်နာကခုနကဝေဒနာရဲ့ပညာရဲ့ဝိညာဉ်ရဲ့သူတို့ပေါင်းလိန်နာတယ်သူတို့သုံးပေါင်းပြီးတော့လက်ဖက်ကောင်းပေါ့ဟုတ်ကလားဟိုကြားစရာရှိတို့ကြားတယ်စားစရာရှိတို့စားတယ်ဘိုင်းနာစရာရှိတို့ဘိုင်းနာတယ်ဟိုသူတို့ကဘာမှမဖြစ်ဘူးဟင်ဟင်သူတို့လိန်တဲ့အတိုင်းတို့လိုက်လို့ရတာတယ်ဟင်လက်ဖက်ကောင်းတာဘသူကတော့ဝိညာဉ်လိန်ကတယ်ဝေဒနာကချက်ပညာကလက်ဝိညာဉ်ကလဲ ဟုတ်ကလားဗျာဟင်သူတို့လိန်နေတိုင်းတို့ကမကြိုးစားဘူးလားလက်ဖက်ဆိုတဲ့တစ်ခါပြီးတစ်ခါမခွန့်ရဘူးလားမဝါရဘူးလားအလွန်ကောင်းအလွန်ကောင်းနဲ့ဘိုင်းနာစရာရှိတော့သူတို့ဝင်မလားခင်ဗျားတို့ပဲခံရမှာဟုတ်ကလားအဲ့တော့သူတို့လိန်နေခင်ဗျားတို့ကလက်ခံပါလားအာလက်မခံဘူးသာပြောတော့ဖုန်းအကြောင်းပေါ်ကလိန်လွှတ်လိုက်ပြီမနေ့ကပဲဘယ်နှခါလိန်လွှတ်ရအောင်ဟင် ဟောလိန်လူမလားလို့ပြောတာမဟုတ်ဘူးလားခင်ဗျာညနေမလီနေ့ခင်ကတော့လိန်ထောင်မှာပေါ့ခင်ဗျာဟင်ဟင်ဟင်အဲ့တို့လိမ့်နေတယ်ဒါကျွတ်တို့ငွေထားတဲ့ဝေဒနာနဲ့ကျွတ်တို့တရားပဲထင်တယ်ပညာကောဝိညာဉ်ကောငါကျွတ်တို့တက်တာငွေထားတဲ့ဒီခုခန္ဓာ၅ပါးထဲမှာဒီသုံးခုပါတယ်ပြီးသွားတယ်ပါတယ်ဒါပြီးသွားတယ်ပါတယ်ဥစုထင်တယ် ဟာဒီပုံကိုကျွတ်တို့ကလိမ့်နေတယ်ဟုတ်ခလားဟင်ကျွတ်တို့လည်းသူတို့လိမ့်နေတိုင်းခံရရတယ်ထင်တယ်ဟင်ဘယ်နှခါရှိပြီတော့မွေးကြတဲ့ကလိမ္မာငေါတိလားဘာဖြစ်လို့တော့ဘယ်ကအဝိဇ္ဇာကများသူဘယ်ကများဝယ်လာပါလိမ့်မလို့ဒီအဝိဇ္ဇာကဘယ်ကများရောက်လာတာတော့ခမဒီမှာဝေဒနာရောဘယ်လိုတော့တင်ညာရောဝိညာဉ်ရောပြောတာအလားအအဝိဇ္ဇာက ဘယ်ကမှရလာပါလိမ့်ဟင်အာလောကရောမေခန္ဓာအာဒီလိုဆိုဝါလာယူပဲခန္ဓာဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာအဝိဇ္ဇာခန္ဓာပုဂ္ဂလာခန္တို့တို့နတ်တလူစီမံကိန်းအရာဆိုရင်ခန္ဓာ6ပါးရှိတယ်ဟင်ဖျားဟောတာခန္ဓာတစ်ပါးလိုနေပြီသုံးဖြတ်ချက်ချလိုက်ကြလို့လားဟင်အဝိဇ္ဇာလည်းခန္ဓာရရလာတယ်ဆိုတော့အဝိဇ္ဇာခန္ဓာဟုတ်ပြီ အာခမရခုနတော့အဝိဇ္ဇာပြောပြီးခမရဟင်ဟင်ဟိုဖရာဟိုဟောပေါ့သင်္ခါရတစ်ပါးမေ့ကြနေတာထင်တယ်ဟင်သူနတ်တလူကအဖွဲပေါ်ထုတ်မှပဲခန္ဓာတစ်ပါးပေါ်တော့တာဟင်ကြာခမရဟင်ဟင်အဲ့တော့တို့မှနေတိုင်းဟုတ်ကလားဝေဒနာချဲ့တာလည်းဒုက္ခနဲ့ရတယ်ဟုတ်ကလား အဲ့တော့တို့နာပြီးဝါလေးကဘယ်ဥပမာပြောကြပါစို့ဝင်လေထွက်လေလင်းတူလားဘဝင်တဲ့ထွက်တဲ့နဲ့ယောဂီတို့လောရမှာကအဝင်နဲ့အမအထွက်နဲ့အမတဲ့ဖို့ဒါပဲတို့ပြောတာလေချုပ်ကနမစိတဲ့ကိုကျန်တာယောဂီတို့တောင်းမဟုတ်ပဲဟုတ်ကလားတို့အရင်ပြောနေကြအတိုင်းဆိုဟိုပွဲကြီးသမားတို့ဇက်ခုံမော်မျက်လုံးနှလုံးပြစ်တင်ထားဖို့တောင်းတာပဲရှိတယ်ပြီးတာပိုသေးလားဟင်ကိုထိုင်တဲ့နေရာကဖိနေရထိုင်ပြီးအော်ဇက်ခုံမော်မျက်လုံးနှလုံးသာပြစ်တင်ထားလိုက် ကိုအပြာသမားဘက်ကလားဇက်ွက်ဇက်ရည်လဲအောင်သူ့မှာပင်ပင်ပန်းပန်းလောက်ရပါတယ်ကြည့်တဲ့ဘက်ကမျက်လုံးလေးနှလုံးပြစ်တင်ထားလိုက်ရုံနဲ့ဟင်ဘာခဲရင်လို့တို့ဘာများခဲရင်လို့တို့ဟုတ်ကလားဟုတ်ကြုတ်ပြောတာကနင်းနေဟိုသကလုံးရှိသေးတယ်ခင်ဗျားတို့တစ်ချက်တည်းနဲ့ပြီးတယ်ဟုတ်ကလားအင်းဟိုလောကီမှာကဘယ်တော့အပြောလွယ်တဲ့အလုပ်ခက်ဒီမှာအလုပ်လွယ်တယ်ပြောခက်ခင်ဗျားတို့သဘောပေါက်အောင်သူတို့တော်တော်ပြောနေ ဒီကတစ်ချက်မှတာနဲ့ပြီးတာပြီဟင်ဘသူကအပြောလွယ်လားအလုပ်လွယ်လားခါခမရောလူလိန်နေထားလို့ဥသာကြီးကိုလူလိန်မထလွယ်လွယ်လေးဟုတ်ကလားအဝင်ထဲမှာအထွက်ထဲမှာတဲ့လို့ဒါပဲရှိတာကြီးကိုဘာဘာလောက်ကြာရှိလို့တော့ဟုတ်ကလားမှတ်ချင်တဲ့နေရာကမှအဝင်ထဲမှာအထွက်ထဲမှာဒီလိုတင်နေဟိဟိုကလည်းအမြင်နဲ့အမှတ်တင်နေအကြမ်းနဲ့အမှတ်အနမ်းနဲ့အမှတ်အဖာနဲ့အမှတ်အထီးနဲ့အမှတ်ဒါပဲမဟုတ်ဘူးလားဟင်ကိုမှတ်လို့တဲ့နေရာလေးပတိ ရဲဖို့ဒါပဲတာဝန်ရှိတာဟုတ်ကလားတို့ဝေဘူးဆရာတော်ဘုရားကြီးဟိုဟောနေကြဆိုထားဆိုတဲ့နေရာလေးတတိရဲဖို့ဆိုတာထားဆိုတဲ့နေရာကိုထားလို့လည်းရှုွက်တော်တာတယ်ဒါလေးပဲရှိတာလေအဲ့တော့ဝင်နေထွက်တယ်ဝင်နေထွက်တယ်မှတ်လိုက်ဘူးလားဟဲ့အဲ့တော့ဝင်တော့ဘယ်လိုနေတော့ဖတ်တော့ဘယ်လိုနေတော့ငွေတယ်ဒါခဏတော့ပြောနေကြတယ်အေးဒါလေးဒီနာဝတိုက်တာဘာရှိသို့တော်ဝန်တွင်းဒီခန္ဓာကိုယ်တစ်ခုလုံး အကုန်ကြီးအေးတယ်လို့သွားထင်တယ်ဝေဒနာချဲ့ပြီလေဟင်ကိုကြည်တတ်ရှိတော့သူချဲ့တယ်သို့မဟုတ်ဟိုရွာတဲ့စကားပြောရင်ခြေပမိုးမိဘွားတစ်ခုကြတာတကိုယ်လုံးပူပါပြီကြတာတွေကခြေပမိုးမှာမိဘွားဘာမှလို့မရှိဘူးဒါအကြည်တတ်ချဲ့တာဖြစ်နေဟိဒီမှာကဝင်အေးကျူကြည့်ခန္ဓာကိုယ်တစ်ခုလုံးအေးတယ်လို့ထင်ရလို့ဒီမှာတော့ဘာမှရှိဘူးဒီစိတ်ကလေးတွေဟုတ်ကလားဖက်လို့ရတော့ ဒီတိုင်းပဲထင်တယ်ဟဲ့ဒါလေးနဲ့မှတ်နေဝင်အေးထွက်အဲထွက်နှွေးနဲ့အဲမှန်ရင်မှန်ရင်နဲ့ရှုွက်နဲ့မှတ်သိတဲ့ပြီးအမှတ်မှအမှတ်တို့ဖြစ်လာရင်အေးလှုပ်လှုပ်နှွေးလှုပ်လှုပ်မလာဘူးလားဟင်လှုပ်လှုပ်လာတယ်ဆိုတဲ့ကတို့ရေပြီးကြောင်းတွေကရေမြုပ်နဲ့မတူဘူးလားတဖွာဖွာနဲ့အေးတဖွာဖွာရေးတယ်လေဟင်ဟင်ဝင်တော့ဖွာဖွာရေးရေးနဲ့ထွက်တော့ဗျာဖွာဖွာရေးရေးနဲ့ ဘယ်လေတော့ရေမြုပ်နဲ့တူတာဟုတ်မဟုတ်ဟင်ဟင်ဒီတဲ့ဒါတဲ့အမှန်မှန်အမှတ်တို့အမှန်မှန်အမှတ်တို့အမှန်စိတ်ဖို့တာဝန်ရောကြလို့တောင်းမယ်ဟုတ်ခလားဟင်မဟာစိတ်နေရမယ်ပတ်နေရမယ်ဟုတ်ခလားမျက်စိနှလုံးပွင့်ခြင်းကမိတ်ခြင်းတွင်ဒီအမှန်ရဲ့အချိန်လေးနဲ့သွားပါတယ်လို့ပြောရတာနဲ့ဟင်အမှန်နဲ့အတွင်းထားပါတယ်ဟုတ်ကလားအဲ့အမှတ်သာဟိုဟိုလင်းကနေပြီးညာဟို မျက်စိမှိတ်တဲ့စီတိသဗ္ဗာနေပဲစီတွေးခွင့်ပြေးခွင့်မရတော့ဒီစိတ်ဟာရင်းကျက်လာတော့ကြီးလာတယ်ဟုတ်ကလားနည်းနည်းလေးလည်းတွေးလိုက်ဦးမယ်ဟုတ်ကလားအင်းကိလေသာကခမည်းတော်ကမြင်မြင်နဲ့ကြားကြားတယ်အဲတော့သွားသွားတယ်နဲ့နေရာတကာမှတ်ချက်ယူနေတော့သူကဟိုထွက်ချင်လာသေးထွက်ပြရမရှိတော့ဟင်းအတွင်းကနေချောင်းအဲ့တော့ဘာမှလုပ်ပြရမရှိတော့ပစားပေါက်ကထွက်တာထင်တယ်သူသူများလက်ကုပ်ပြောတာထင်တယ်ဟုတ် ဟင်ကိလေသာထွက်ပေါက်လေသူသူ့နေရာကဝိုင်းပြီးတော့ဟွာလာရဲ့ရှာဖွေကြီးကဟင်အုပ်စုဖွဲ့ရှာနေတော့သူထွက်ပေါက်မှရှိပဲနဲ့ညင်ညင်မြန်ပြီးလိုက်မှပြောကြာကြာပြန်ပြီးဟင်ဘယ်နှမ်းမှန်းပြန်ပြီးညနှမ်းမှန်းပြန်ပြီးဟုတ်ကလားဟိုကကျက်သားပတ်ကလေးကောင်းတယ်လို့ပြောမယ်မှတန်လေဘူးအဲငယ်ကန်ရင်းနဲ့ကန်ရင်းနဲ့ကန်ရင်းနဲ့ကန်ရင်းနဲ့ဆိုသူ့လှဲ့မှာခင်ဗျားတို့အောင်ပြီးပဲဟင်သူ့လှဲ့ပြီးလားဟင်ကိလေသာလှဲ့ခင်ဗျားတို့နည်းနည်းမှမပြီးအဲတော့ဟိုမှာလူလေးလဲရှင်းရောပေါ့ အခန်းနဲ့လည်းရောက်ရောပေါ့နင်းနေလည်းဖြစ်ရောပေါ့အာဟိုဘာတော့ဘယ်သူမှမရှိလို့ငါပြောရအောင်မယ်ဆိုပါဇက်ကထွက်ပေါက်ထွက်ရောသွားခင်ဗျားတို့ဒီမှာဘလောက်ထိုင်နေလေဟိုကထွက်ပေါက်ကထွက်သွားပြီးတော့ဟင်ဒါမှခင်ဗျားတရားပြောကြတာဟင်အမှမဆောက်လို့တို့မဟုတ်ခုနပြောတဲ့ဟိုဘာနဲ့ကိရိတာနဲ့ဟိုရံနဲ့ပြောလို့ဆိုရင်တော့ဂျားခြုံခိုပြီးတိုက်ခါလို့ဟုတ်ကလားဂျားပြရံသူတိုက်ခါလို့ ခင်ဗျားတို့တအားဒီလောက်ထိဟုတ်ကလားစိတ်အင်အားအလုံးရင်းနဲ့မတက်နိုင်လားဟင်ဟုတ်ကလားဗျအဲ့တော့စနေအောင်မှမှတော့ဝင်တော့ဟောဒီလေလေးခုနကတို့ဟိုအေးလှုပ်လှုပ်နှွေးလှုပ်လှုပ်တယ်လေဟဲ့ဒါလေးမာနာနမိတ်နဲ့တကွာမတွေ့ဘူးလားဟင်ဝင်တော့စိတ်ကြီးလုံးရင်ကြီးလုံးတယ်လို့အာယုံကိုနိုင်ရင်နိုင်တယ်လို့အလုံးလေးကောဖြစ်မလားဟုတ်လား သကလာဘော်လုံးလေးကဲ့သို့ဆိုဟုတ်ကလားအဲရေမြုပ်ကိုကြည့်တဲ့အခါခုနကတဏ္ဏနမိတ်ပေါ်နေတယ်လို့ယောဂီတို့ရှုပ်ွယ်ထဲကသင်္နမိတ်ပေါ်ဘူးလားအဲ့ဒါရေမြုပ်လို့ဘူးလားတကယ်ကံဘူးဖွင့်ကြည့်ပြီးတွေ့သလားကံကြည့်ရှိသလားခုနကသကလာဘော်လုံးလေးကဲ့သို့မဲတချို့ယောဂီပြောလိုက်သေးတယ်သိရွက်၆ကလေးများလှုပ်နေတယ်လို့တဲ့ဟုတ်ဗျာလေးမှာသိရွက်၆ကိုရှိမှာလားဟင်ခဏတို့ဘင်ကိုရှူတဲ့အခါသိရွက်၆ကြီးများထွက်သလား စကလာဘောလုံးကြီးများထွက်သလားပြီးတော့ပန်းပွင့်လေးညာခဲ့တို့နဲ့ဟုတ်ကလားအဲ့တော့ခံစားတဲ့ဘက်ကတော့ဟင်ဒီဟိုတို့အလုံးလေးပေါ်လာလဲတာနာနမိတ်ကလေးကိုဟင်မြင်တာလေးနဲ့သိတာလေးဟင်ဟုတ်ကလားဟဲ့အဲတကလားဘောလုံးလေးဟုတ်ကဲ့ဒါလေးခံစားနေတယ်ထင်တယ်အဲ့တော့ကလေကဘာရှိတော့အဲအငွေ့ပဲထင်တယ်တကယ်အလုံးရှိသလားတန်တန်ရှိသလားနမိတ်ရှိသလား ပညာကဘယ်လိုလဲတော့တက္ကလာပေါ်လုံးနဲ့သိရလေးတဲ့တပည့်ခွင့်လေးလို့တဲ့ဒါဘယ်လိုလဲဟဲ့လေးပါမမရှိပဲနဲ့ဟင်ပြီးတော့ဒီဟိုလေယုံနဲ့နှာယုံနဲ့တိုက်ခိုက်မှုကြောင့်အနေပါလို့ခုနရေမြုပ်ဖြစ်တဲ့ခဲ့တို့ဒီမှာလဲတဏ္ဍာနမိတ်ကဘာမှမရှိတာပဲကွအခိုးငွေရနေကြဖြစ်နေတာသင် ဒါကိုပညာကမရှိတာအရှိလုပ်ပြီးယောဂီတို့ကဟောဟောလားတက္ကလာဘောလုံးလဲရတယ်ထင်တယ်ပညာကလေဟင်သင်္ခါရကောဒါလေးကြည့်ပြီးတော့ဖိတ်ရင်းရင်းလို့ဆွဲလို့ကောင်းဟုတ်လားရှူလို့ကောင်းကြိုက်လို့ကောင်းဆိုတော့ဒါလေးကောမကြိုးစားဘူးလားသင်္ခါရလည်းပါတယ်ထင်တယ်ဝိညာဉ်ကတော့ဒီတစ်ထိုင်အလွန်ကောင်းသာသေးလားဟင် အဲနောက်တစ်ထိုင်ကြတော့ကောင်းဘောလာတော့မှာဟင်တချို့ယောဂီနာကြောင့်မနေ့ပိုင်းလေးတော့ကောင်းပါဘုရားညနေကြကောင်းဘောဟင်ဒါကိုကောင်းတယ်လို့တတ်မှတ်တာလို့ဟိုကမကောင်းဘူးဖြစ်သွားတာဝေဒနာတော့ဝေဒနာပါပဲမနေ့ကမကောင်းဘူးဆိုတော့ကောင်းတာဟောခံစားမှုပါပဲဟိုညနေမကောင်းဘူးဆိုတာဟောခံစားမှုပဲမကောင်းမှုကောင်းတာဒါကနဲ့ဝိညာဉ်တဲ့တာတယ်ဟုတ်ကလားဝိညာဉ်ကဘယ်သူနဲ့ပေါင်းလဲတဏှာနဲ့တယ်ဟုတ်ကလား ဒါဥပမာပြောတာလေခန္ဓာ၅ပါးအလုံးလုံးပုံနာဝမှာရှိနေတာပဲတွေ့ဘူးလားဟင်တွေ့ပြီလားသာနာနမကြီးလေးတွေတွေ့နေကြမှာပါပဲဟင်တခါတလေပဲကေကြောင်းလေးကဲတို့ဟုတ်ကလားဗျဟင်တက်လိုက်ကြလိုက်လေဟင်အဲ့ဒါတကယ်တက်ကေကြောင်းဟုတ်လို့လားပညာပညာပညာလည်းမရှိတာအရှိလို့ပြီးဟင်လှဲ့တယ်နော်ဟင် ဝေဒနာကဆဲ့တယ်ဟုတ်ကလားနည်းနည်းလေးကိုများများကြီးဖြစ်နည်းနည်းအေးတာကိုအများကြီးအေးအောင်ဆဲ့တယ်ဟုတ်ကလားတင်ညာကလှဲ့တယ်ဝိညာဉ်ကတော့လိမ့်တယ်ဟင်ဒါတော့နာပြီးွားကပြောတာပါအဲ့တော့အလုံးလေးတွေ့အလုံးနဲ့ခဏတော့လက်ခံမထားပါနဲ့ဘာအလုံးလဲပေချာရှိရမှာတယ်ဟဲ့အလုံးနဲ့လက်ခံရမလားဟင်အဲ့တော့သူလိမ့်နိုင်ခဏတော့ခံတော့မလား သူလှည့်တိုင်းရောခံမလားသူချဲ့တိုင်းရောခံမလားအဲမခံဘူးဆိုရင်အဲတဏ္ဍာနမိတ်ကလေးအလုံးတွေအလုံးကိုဖြတ်ပြဖို့ပြောတာမဟုတ်ပါဘူးသူပြောတိုင်းမယုံမှနဲ့ဘာအလုံးလုံးစိုက်ကြရတော့မှာခင်ဝိအထုပဒနာရှုမှာမဟုတ်ဘူးလားဟုတ်ကလားတက်ကဲကြောင်းလေးနဲ့တူတယ်ဆိုဟုတ် တက်ကဲကြောင်းဖြစ်နေတယ်လေဟင်တက်ကဲကြောင်းလေးနဲ့တူတယ်လို့ပညာအားသာမှတ်ပေးလိုက်ဟုတ်တက်ကဲကြောင်းလေးတက်လိုက်ကြလိုက်လုံနေတယ်လို့ထင်မပြအဲ့ဒီခါကျတော့တက်ကဲကြောင်းနဲ့ရထားမလား လှဲ့ပြီနော်ဝိညာဉ်ကလိမ့်ပြီထင်တယ်ဝေဒနာကချဲ့တယ်ထင်တယ်ခင်ဗျားတို့ကဒါနဲ့လက်ခံထားမလားဟင်ဘာတက်ကကြောင်တုံထင်ရှားတဲ့ထင်ရှားအောင်သူ့တွင်တင်မူရာလက္ခဏာကိုအသေးသေးမြင်အောင်လုပ်တော့မှာထင်ဟုတ်ကလားအဲ့တော့သူကဟိုတို့သွန်ကြောင်နဲ့ပြောရင်တော့ဒါကြက်သားလေးချိုးတယ်သူပြောဘူးလားအဲ့တော့ယောဂီတို့ကလက်ခံလိုက်လက်ခံလိုက်တော့မခံတော့ဘယ်လိုလုပ်လိုက်တော့ ဟင်အာကောမေရှားဝင်းသွားပြန်ပြီကွာမေအင်းအင်းအင်းအင်းအင်းစားတဲ့အာဟုတ်အဲ့မခံလေအာဟုတ်ကလားဟဲ့ဟင်အဲ့တော့ကြပါကောင်းတယ်ဟုတ်ကလားပြောလိမ့်မယ်မင်းပြောတယ်ငါမယုံဟမ်ငါကိုယ်တိုင်ဝါကြည့်နာမယ်ဆိုပြီးတတိယဝင်ရတော့မယ်ထင်တယ် ကျက်သားကောင်းတယ်ဟိုလိန်တော့မှတယ်လိန်ဟိတ်မင်းပြောတိုင်းငါမယုံဘူးဖဲသားမင်းငါကိုယ်တိုင်ဝါကြည့်သားမယ်ဆိုသုံးရတော့မှတယ်ဟဲ့တတိနဲ့စိုက်ကြည့်ဟုတ်ကလားအဲ့တော့သူသူဝေဒနာဟင်ဘလောက်ချဲ့နေနေပညာကဘလောက်လှဲ့နေနေဟုတ်ကလားဝိညာဉ်ကဘလောက်ပဲလိမ့်နေနေတို့ဒီမှာအရှိကိုအရှိတိုင်းပေါ်အောင်တယ်ဟဲ့ဟိ ငါရှိမရှိရဲမမြက်ကောင်းမကောင်းပိုင်မပိုင်ဒါသိနေတာမဟုတ်လားအဲ့တော့ဒါကိုသိချာစိုက်မှတ်နေရတယ်သဘောပေါက်လားအဲ့တော့သူဟိုဝက်သားဟင်းတွေ့ဘူးလားအဲ့ဒါကိုဟောဝက်သားတပိတ်တာဟောဟောဒီမှာတပိတ်တာတပိတ်ဝက်သားတပိတ်တာဆိုရင်ဒီဘယ်လောက်ထည့်ရတော့ဒီဘယ်လောက်လောက်ထည့်ရမလို့ဒီမထည့်ရဘူးလားအဲနို့ဒီဘူးဘယ်နှလုံးလောက်ထည့်မလို့ကြီး အဲငါလုံးငါလုံးထားတို့ဒီငါလုံးဟုတ်ပြီဖီဟာရောဘယ်လောက်ထဲမတော့ဖီဖီဖီဖီစိတ်သားအတပိတ်သားစိတ်သားထည့်ရမယ်မများလုံးဘူးလားခမညာအာအဲလုံးလုံးတော့ခမညာပြောတဲ့စိတ်သားပါဗျာဟင်တခါတည်းဟိုတို့ကျက်တုံကလည်းအနှစ်ဖြစ်ဖို့ကျက်တုံဘယ်လောက်ထည့်ရမလို့ဟင်အဲကျက်တုံ30လားဟင်ဟုတ်ကလားဟာဟာဟာဟာဘယ်လောက်ထည့်မလို့တပိတ်သားကိုဟင် ဆန်းဘလောက်ထဲမှာတော့အာငါကြတာဟေးခင်ခင်ဗျားတို့ရှိရချက်တာမဟုတ်ဘူးနောက်ကချက်တာခင်ဗျားတို့ချက်တာမှမဟုတ်ဘဲနဲ့အဲ့ဒါကိုအိုးငါလုံးနဲ့ဟောဒီဘက်ကဝက်သားကြီးတဲ့တပိတ်တာအိုးဟုတ်ကလားဟိုကရေကိုနိုးပြီးဘူးငါလုံးနဲ့အိုးတလုံးဟုတ်ကလားဟိုကခီကိုခင်ဗျားပြောတဲ့အတိုင်းအစိတ်သားကလည်းအိုးတလုံးဟုတ်ကလားဟိုကလည်းခင်ဗျားပြောတဲ့အတိုင်းကျက်သွန်နီးရဘလောက်တစ်ဖက်သားကလည်းအိုးတလုံးနဲ့ဟုတ်ကလားဗျာသားကဘလောက် ငါကြတာလဲဟိုမှာအိုးတစ်လုံးနဲ့ငါးလုံးချက်ဟုတ်ကလားမျက်ပြင်ကခင်ဗျားတို့တွေးမယ်ဘယ်နဲ့တော့ဘယ်နဲ့တော့သားမလားဟင်ဘာဖြစ်လို့တော့အာလုတ်ပြောမယ်အခုလက်ခန္ဓာ၅ပါးကသူတို့တဖတ်သေးကိုခဏတော့လုံးနေလို့ကောင်းတယ်ထင်ပါအဲ့လိုသာခွဲချက်ရင်ဘယ်လိုနေမလဲဟင်ရုပ်ကရုပ်တိုင်းလေထိတာလေးထိတာလေးအတိုင်းသိတာလေးသိတာလေးအတိုင်း ဟုတ်ကလားဗျဟင်ပြီးတာလေးထဲမှာခုနခံစားပြီးမှန်သားပြီးကြောင်ညာဆိုင်ပြီးဆုံးဖြတ်ပြီးဒါသွားတာတယ်လေအဲတော့ကျုပ်ပြောသလိုငါးခွက်မချက်ချင်နေပါနှစ်ခွက်ချက်ပါဗျာဒီဘက်ကဟိုဝက်သားကလည်းဝက်သားကြီးတယ်ပေါ့လေအိုးလိုက်ဟုတ်ကလားဒီဘက်ကခင်ဗျားပြောတဲ့ခီရဲရေရဲဟုတ်ကလားဆားရဲကြက်သွန်ရဲတအိုးချက်ဒီဘက်ကဝက်သားကြီးရဲတအိုးထက်ချက်ကျွေးမဲ့နေဖြစ်လားဘာဖြစ်လို့တော့အာ လုတ်ကြရောခဏကောင်းအောင်လုပ်နေရလားဒါလည်းစားရင်ဗိုက်ထဲရောက်သွားတာပဲပေါ့လားဆိုခုနဒါငါးခုကိုပေါင်းချက်တော့ဟောဗိုက်ထဲရောက်တာပဲဟုတ်ကလားဒီဟာကခဏလို့ချက်လိုက်စာရေးထဲကြမပေါင်းမိဘူးလားအဲစာရေးထဲကြသူတို့ကောင်းနေမှာပေါ့ဗျာဟုတ်ပေါင်းမိဟိုစာရေးထဲကြပေါင်းမိမှာပဲဟာဟင်ဟုတ်ကလားဗျာဒီမှာခွဲပြီးကျိုးကျိုးတို့ကျွေးမယ်လေဟင်အစာရေးထဲကြပေါင်းကောင်းနေပေါ့ကဲညွှန်ကျွေးလိုက်ဗျာအော် ခပြလောက်ကြောမယ်အဲ့တော့တို့ဒီမှာလဲအထိနဲ့အတိလေးဒါကိုတတိနဲ့စိုက်ပြီးတော့ထိတာလေးကထိတာလေးပိတာလေးကပိတာလေးဒီလောက်ထိကွဲသွားရင်ခုနရတာမရှိတော့ဘူးပဲဒီခန္ဓာတွေသူ့ပေါင်းနေလို့တစ်ပါးတည်းဖြစ်နေလို့ခဏကောင်းနေထင်နေတာအဲ့ဒါတို့ကတော့ဟေးသဘောတရားရေးရာပြောနိုင်တာလေယောဂီတော့ရှုွက်တဲ့ကရှုပေးပါကဲနာကြပါ